နမောတတဗဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတနမောတတဗဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတနမောတတဗဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတမြတ်စွာဘုရား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 လူဒန်းပါ၏လူဒန်းပါ၏ကတ်လူပါ၏ကတ်လူပါ၏ပူဇော်ပါ၏ပူဇော်ပါ၏ခန္ဓာ၅ပါးခန္ဓာ၅ပါးယုံနာ၂ပါးယုံနာ၂ပါးလူဒန်းရသည့်အကျိုးလူဒန်းရသည့်အကျိုးမညာမညာဘုံညာဘုံညာနိဗ္ဗာန်တရားတော်မြတ်ကိုနိဗ္ဗာန်တရားတော်မြတ်ကို ရပါလို့ဤရှင်ဖျားရပါလို့ဤရှင်ဖျားကမထမ်းဆရာဖြစ်တော်မူသောကမထမ်းဆရာဖြစ်တော်မူသောတိန်ကူကြောင့်တိန်ကူကြောင့်ဆရာတော်ရှင်သူမြတ်ကြီးဖျားဆရာတော်ရှင်သူမြတ်ကြီးဖျားဖျားတိတော်တို့သည်ဖျားတိတော်တို့သည်ယခုတရားထုတ်ဆဲခါ၌ယခုတရားထုတ်ဆဲခါ၌ဆရာတော်ဖျားကြီးအားဆရာတော်ဖျားကြီးအား နိဗ္ဗာန်ကိုရည်မှန်း၍နိဗ္ဗာန်ကိုရည်မှန်း၍တရားတွေတော်တို့၏တရားတွေတော်တို့၏ခန္ဓာ၅ပါးခန္ဓာ၅ပါးယုံနာနှစ်ပါးကိုယုံနာနှစ်ပါးကို လူဒံပါ၏လူဒံပါ၏ကလူပါ၏ကလူပါ၏ပူဇော်ပါ၏ပူဇော်ပါ၏ခန္ဓာ၅ပါးခန္ဓာ၅ပါးယုံနာနှစ်ပါးယုံနာနှစ်ပါး လူတန်းရသည်အကျိုးလူတန်းရသည်အကျိုးဆရာတော်ဖျားကြီးဤဆရာတော်ဖျားကြီးဤသိအပ်သောသိအပ်သောတတယတတယပရမတယပရမတယယုတ်တယယုတ်တယနန္တယနန္တယ သစ္စာတရားတော်မြတ်တို့ကိုသစ္စာတရားတော်မြတ်တို့ကိုဒေသနာတော်မူပါအရှင်ဖျားဒေသနာတော်မူပါအရှင်ဖျားဘုံ31ဘုံ31ရှိရှိသမျှရှိရှိသမျှ အနန္တဝေအနန္တဝေကုမ္မာနေကောကရေကုမ္မာနေကောကရေယေမာနေသကရေယေမာနေသကရေဘုံတတဝါယေတတဝါဘုံတတဝါယေတတဝါသဗေတတံသဗေတတံတတဝါအပေါင်းတတဝါအပေါင်းတကြဝလာတတိုင်းတကြဝလာတတိုင်းတိဃာပကုံတိဃာပကုံ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 ရိယာပုတ်ကိုစိတ်တိုင်းကြအောင်ပြင်ပါကြောက်တဲ့စိတ်စိုးရိမ်စိတ်နဲ့လဲအရန်ကြီးဟိုခုဒီခုလဲလုံမထားနဲ့ထိုင်ရင်ထိုင်ရင်နဲ့ကျမတခါတရံကြတော့ကိုကဟိုအကြီးကဟိုလိုစိတ်တိုင်းမကြဒီဟာဒီလိုစိတ်တိုင်းမကြလည်းဖြစ်တတ်တယ်တလေးပါဖောက်ပြန်တဲ့ဝေဒနာတော့တက်ပါပဲဒီလိုပဲသီးခံရှုရတာ ဒီခန္ဓာကြီးရှိမှတော့ဒီဒုက္ခလာမှာပဲတွေးလဲကြောက်မနေနဲ့စိုးရိမ်လဲမနေနဲ့ဘဝရရင်ဒီခန္ဓာရတယ်ဒီဒုက္ခရတယ်ဒီဒုက္ခကိုပဲသိခံပြီးတော့ပဲတရားကိုရှုယူရမှာစိတ်တိုင်းကြအောင်ပြင်ပါဣရိယာပုဂ္ဂိုလ် မျက်မှန်လေးတွေချွတ်ထားလိုက်ကြဒီရဲ့ဣရိယာပုဂ္ဂိုလ်စိတ်တန်းကြအောင်ပြင်ဆိုတွေလုံကြီးတွေတင်းလည်းမထားနဲ့ကြက်လည်းမထားနဲ့ဣရိယာပုအထိုင်လေးကိုခါကြီးဆန့်လည်းမထားနဲ့ ရန်ကြီးကွဲပြီးရှေ့ကိုငိုက်ပြီးတော့အဲ့လိုလည်းမထားရဘူးသူ့ရဲ့ပုံမှန်ထိုင်နေကြတိုင်းလေကိုယ့်ကိုထိုင်ကြည့်ထိုင်ရင်ထိုင်ရင်နဲ့တရားထိုင်နေကြယောဂီများသူ့အနေနဲ့သူခန္ဓာကိုယ်လေးကိုလွတ်လွတ်လေးတည်တတ်သွားရှေ့တော်ကြီးကိုရှေ့လဲတင်မလင်ခွေကိုလဲရှေ့လဲအတင်းထုတ်မထားနဲ့အမျိုးသမီးထိုင်တစ်ဖက်စောင်းထိုင်တဲ့ဟာကလည်းခဏတော့ရတယ်နော်နာယီရှည်ကြိုးစားပြီးကြင်ញင်ကြတဲ့ပုံကူများအတွက်ဆိုအဲ့ဒါရေရှည်ကြိုင်ခါးကြီးစောင်းသွားတတ်တယ် တချို့သောပုဂ္ဂိုလ်တွေကအမျိုးသမီးတိုင်နဲ့ထိုင်ကြတာပေါ့အဲ့ဒါမျိုးကရေရှည်ကြရင်တော့သိမကောင်းလာဘူးသူကဣရိယာပုဂ္ဂိုလ်က balance မဖြစ်ဘူးသူကနည်းနည်းလေးကြက်တယ်တစ်ဖက်ကစောင်းနေတာအမျိုးသားတိုင်ပုံစံမျိုးလေးတင်မလင်းလေးခွေပြီးတော့ပဲအဲ့လိုလေးလက်လေးကိုဘယ်ဘက်လက်ပေါ်ညာဘက်လက်လေးထပ်လက်မနှစ်ခုကိုလည်းဟိုဘာဖြစ်စစကြီးမှာထိမထားနဲ့တခါတည်းရညောဝေနာတဲ့ရင် ဘာမှကြံရမရရင်လက်မနှစ်ခုမစီသွားညှင့်ညက်နေတာဒါဇောတွေကတ်လာတဲ့အခါကျတော့ဝေနာတက်လာပြီဆိုဇောတွေကတ်လာတော့ညှစ်ချင်းနဲ့ချုပ်ချင်းနဲ့သူကအဲ့လိုတွေလောက်လာအဲ့ဒါပုထုဇဉ်တွေအလုံးရဲ့ delay ပေါ့ဝေနာလည်းတက်လာတဲ့အခါကျတော့ဝေဒနာကိုဖြစ်ညှစ်ပြီးတော့သူကလှုပ်ချင်လာတာဝေနာကိုပျောက်ချင်တာဒုက္ခအနေမှာဒုက္ခကိုလိုချင်တာအဲ့ဒါဒုက္ခကိုလိုချင်တာဒုက္ခဖြစ်နေတော့ဒုက္ခအာယုံကိုမျှော်မှန်းတာ တတ်တာဘလို့ရမလဲဆိုတာအဲ့လိုဖြစ်လာတဲ့အခါကျတော့ကြံမိကြံလျှောက်ချက်အဲ့ဒါကြောင့်ဖြစ်ပြက်လဲအဲ့လိုမလုံနဲ့ဒီကြောင့်မို့လက်လေးတွေကအသာလေးသူ့အတူတီးတဲ့တန်တန်လေးထားခါးတွေကိုပြန်စစ်မျက်စိမှိတ်ပြီးတာနဲ့တရားအရင်မရှုနဲ့အောင်အရင်ဆုံးခန္ဓာကိုယ်ဣရိယာပုကိုစိတ်တိုင်းကြအောင်စေအောင်ခေါင်းကြောတွေမျက်နှာကြောတွေဘယ်နာမြန်တင်းနေတာရှိလဲရှိရင် စိတ်နဲ့အသာလေးပြန်ကြည့်လိုက်မျက်စိတင်းတင်းကြီးမှိတ်ထားရတယ်ဆိုရင်လည်းအသာလေးစိတ်လေးနဲ့ဖြေချပါဇက်တွေကိုတီးတန့်ကြီးတခါတည်းကိုကနေမှအတင်းဆွဲပိတ်ပြီးတော့ဇောနဲ့ကပ်ပြီးလှုပ်နေရတယ်ဆိုအသာလေးဖြေချမျက်နှာကြောကြီးတွေတင်းနေသေးလားခုတ်ကြောတွေတင်းနေလားအလုံးပြန်ပြီးတော့အကုန်ပြန်ကြည့်အလုံးပြန်ကြည့်ခုတ်ကြောတွေတင်းနေလားမျက်နှာကြောတွေတင်းနေလား ခုတ်ကြောကြီးတွေထောင်လည်းမထားနဲ့အတင်းလည်းမထားနဲ့တောင့်လည်းမထားနဲ့ညှစ်လည်းမထားနဲ့ခန္ဓာကိုယ်ဣရိယာပုဂ္ဂိုလ်စိတ်တိုင်းကြအောင်ပြင်ပါစိတ်တိုင်းကြပြီအထိုင်လေးကဟုတ်နေပြီကိုယ့်ဟာကိုယ်သုံးတတ်လို့ဘာမှကြောင်းကြစိုက်เสีย မလိုတော့ဘူးဆိုရင်အဲ့ဒီအထိုင်လေးကိုမပြတ်စေနဲ့ဒီတိုင်းလေးထားပြီးတော့ကဲစိတ်တာနုပဒနာရှုခြင်းတဲ့ပုဂ္ဂိုလ်ကဲစိတ်လေးတစ်လုံးနာကိုယ့်အကိုတတိထားတော့ဘာမှတွေးမှုတောမှုကြံစီမှုငါဘာမှမလုပ်တော့ဘူးဆိုပြီးတော့လွတ်လွတ်လေးဒီတိုင်းလေးပဲနေလိုက်တော့ဘာမှငါမတွေးတော့ဘူးဆိုပြီးတော့ဒီတိုင်းနေလာလေးပဲတတိလေးနဲ့ဒါနေကိုကိုအလိုနဲ့မတွေးနဲ့ကိုအလိုနဲ့မကြံနဲ့ အဲ့ဒါသူသဘောသူသူ့အလိုလိုတွေးတတ်တဲ့သဘောလေးသူ့အလိုလိုကြံစီတတ်တဲ့သဘောလေးသူ့အလိုလိုပေါ်လာရင်အဲ့ပေါ်လာတာလေးကိုတတိတာထားထားထားထားပြီးကြည့်ပေါ်တိုင်းပေါ်တိုင်းတတိထားနိုင်အောင်လာလို့အဲ့ဒါစိတ်ဓာတ်ဥပဒနာစိတ်စိတ်ချင်းရှုတာနာနာချင်းရှုတာရှေ့စိတ်ကိုနောက်စိတ်နဲ့လိုက်လိုက်ပြီးရှုတာရှေ့ကတွေးတဲ့စိတ်ကြံစီတဲ့စိတ်သူ့လိုလိုပေါ်တဲ့စိတ်ကို နောက်ကတတိထား တတိထားပြီးလိုက်ရှုအဲ့ဒါစိတ်စိတ်ချင်းရှုမဲ့ပုဂ္ဂိုလ်များအဲ့တိုင်းပဲရှုသွားကဲဓကမထံကရှုမဲ့ပုဂ္ဂိုလ်များတော့ဝါယောဓာတ်ရဲ့နာသီဝလေလေးမှာတွန်းသဘောကံသဘောကိုတတိထားမယ်အဲ့ဒါဓကမထံနဲ့စိတ်ဓာနုပဒနာနဲ့တလဲစီနည်းနည်းလေးနည်းနည်းလေးပြောပြီးတော့အဲ့ဒါလေးရှုခိုင်းသွားကြည့်တင်တာဒီကဦးဇင်းရဲ့ဆန္ဒကကိုယ်ကမ္မထာနဲ့ကိုယ် အမြဲတမ်းရှုနေတဲ့ကမ္မထန်တစ်ခုကိုဦးဇင်းကအထိုင်သွားစေချင်တာလူကအများကြီးဆိုတော့ဦးဇင်းကပေးရတာနည်းနည်းလေးဟွာဖြစ်လို့အဲ့တော့ဓကမ္မထန်ရှုမယ်နာသီဝလေလေးကိုကြည့်ဝင်တယ်ထွက်တယ်ဝင်တယ်ထွက်တယ်ဆိုရင်အဲ့ဒါဆိုအာနာပါနပဲဖြစ်သွားတယ်အခုကလေကိုကြည့်မှာဝါယောဆိုတဲ့လေဓာတ်ရဲ့တွန်းသဘောလေးကံသဘောလေးကိုတတိထားမှာနာသီဝလေးမှာတိုးပြီးတော့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 စိတ်ရှုမဲ့လူကနှာသီးဝါလည်းမကတ်နဲ့စိတ်ကလေးကိုပဲကြည့်နေ ရှုတဲ့ပုဂ္ဂိုလ်များကိုယ့်ရဲ့စိတ်လေးတွေးတိုင်းသိကြံစည်တိုင်းသိပေါ်တဲ့စိတ်ကလေးကိုပေါ်တိုင်းပေါ်တိုင်းကိုတတိထားကြည့်နေပါ။ဟာယောဒရဲ့တွန်းသဘောကံသဘောစောင့်ကြည့်တဲ့ပုဂ္ဂိုလ်ကလည်းတွန်းနိုင်သည့်ကံနိုင်သည့်စိတ်ကိုဘေးကိုလွင်သွားရင်နှာသီးဝဝါယောဒရဲ့တွန်းသဘောကံသဘောဒီအာယုရအောင်ပြန်ယူပါ။စိတ်ကိုဘေးကိုထွက်မသွားပါစေနဲ့။မိမိရဲ့ ပင်တိုင်ပင်မကမ္မထံထားတဲ့နေရာလေးကိုကြောင်းပြန်ဆွဲယူပါတတိထားလုံးဝမမျောမနေနဲ့တွေးမနေသေးနဲ့ ကြံသမျှစိတ်ပြန်ဝင်သမျှတတိထားရောပြီးလိုက်မတွေးမိပါသေးနဲ့ကိုယ့်ရဲ့ကမ္မထာအာယုံကိုကိုယ့်ကိုရောင်းပြန်ယူပါစိတ်ကလေးတွေးတဲ့စိတ်ကလေးပေါ်ရင်ပေါ်တာကိုတတိထားတတိထားရင်သိတယ်တတိမထားရင်မသိပါဘူးတတိအားကောင်းထားပါ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 ရုပ်သဘောကိုရှုတဲ့ပုံကလည်းတွန်းသဘောကန်သဘောကနေဒါလေးပါးတွေဖောက်ပြန်လာရင်ဖောက်ပြန်တဲ့သဘောလေးတွေကိုပြန်အောင်ကြည့်ရုပ်သဘောတွေတင်းနာလေးတွေကနေတောက်နာလေးတွေပြောင်းလိုက်နည်းနည်းတင်းနာနေများများတင်းနာပြောင်းလိုက်နည်းနည်းပူဓာနေများများပူဓာလေးတွေပြောင်းလိုက်ရုပ်သဘောစင်တွေဟာသူ့သဘောသူပြောင်းပြောင်းနေတဲ့နေရာကြည့်လိုက်ခေါင်းတွေမှာကြည့်လိုက်ဒိတ်ဒိတ်ဒိတ်ဒိတ်ရိတ်ရိတ်ရိတ်ရိတ်ရွရွရွရွမောမောမောမောနဲ့ ဓာတ်ကြီးလေးပါးရဲ့သဘောတွေအကုန်လုံးပြောင်းနေတယ်မြင်အောင်ကြည့်ရုပ်ကြီးတစ်ခုလုံးရဲ့သူ့သဘောသူဆောင်းနေတာသူ့သူ ဖောက်ပြန်နေတာတွေပြောင်းလဲနေတာတွေကိုအဲ့ဒါတွေကိုဉာဏ်ကစူးစိုက်ပြီးတတိထားကြည့်နေကြည့်နေရင်လည်းဘလို့မှတမာတိမရဘူးဆိုနှာသီးဝါးရဲ့တွန်းသဘောကံသဘော သူ့သဘောသူဆောင်းနေတာ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 စိတ်ကိုရှုတဲ့ပုဂ္ဂိုလ်အဲ့စိတ်ကလေးတစ်လုံးတင်းတာပေါ်ရင်တင်းတာကိုသွားညှွတ်တဲ့စိတ်ကိုကြည်နော်တင်းတာကြီးသွားကြည့်အဲ့ဒါရုပ်ရှုပဲဖြစ်သွားတယ်တင်းတာလေးကိုသွားတိလိုက်တဲ့စိတ်ကလေးပူတာပေါ်ရင်ပူတာသွားတိတဲ့စိတ်ကလေးရားတာပေါ်ရင်ရားတာလေးကိုသွားတိလိုက်စိတ်ကလေးအဲ့ဒါစိတ်ကလေးကိုပဲမြင်အောင်ကြည့်နာဂမထန်တသက်ရှုခြင်းတဲ့ပုဂ္ဂိုလ်ကတင်းတာသွားတိတဲ့တောင်းတာသွားတိတယ်ပူတာသွားတိတယ်သွားသွားညှွတ်တဲ့စိတ်ကလေးညှွတ်တိုင်းညှွတ်တိုင်းတိတယ် လှုပ်ခြင်းနဲ့စိတ်ပြင်းခြင်းနဲ့စိတ်ကြွခြင်းနဲ့စိတ်ပေါ်လာရင်လိုက်လျောမပေးနဲ့နော်ဒါလေးသိခံပြီးရှုရတယ်လှုပ်ခြင်းတိုင်းလှုပ်ပေးနေတမာတိကမရတော့ရှုเสียရှုခွက်ကမရှိတော့အဲ့ဒီကြတော့သိခံပြီးခန္ဓာကိုယ်လေးစောင့်ကြည့်နေတော့မှအဲ့ဒါအခုနှာသီးဝတွန်းသဘောကန်သဘောလေးကြည်ရင်ကြည်ရင်နဲ့ခန္ဓာကိုယ်မှာတောင့်လာတာတွေတင်းလာတာတွေရေရေရေရေရွာရွာရွာရွာမောမောမောမောနဲ့ဓာတ်လေးပါးတွေ ခန္ဓာကြီးတစ်ခုလုံးသူ့ဟာသူပေါ်ပြနေတာတွေအကုန်ပြလာလိမ့်မယ်အဲ့ဒါကိုပြတာကိုရှုခြင်းလို့သိခံပြီးရှုခိုင်းတာစိတ်ကိုရှုတဲ့ပုဂ္ဂိုလ်ကအဲ့တင်းတာတောင်းတာလေးတွေပေါ်လာရင်ပေါ်တာလေးသွားသွားသိနေတဲ့စိတ်ကလေးကိုမြောင်ပြန်ကြည့် တွေးပြီးမျောနေတာမျိုးမဖြစ်စေနဲ့နော်အဲ့အတွေးတွေနဲ့မပေါင်းနဲ့အဲ့ဒါတတိလွတ်နေတာမေးလျော့နေတာအတွေးနဲ့မပေါင်းနဲ့ကိုရှုွက်ကိုကိုယ့်ကိုတတိတာထားစိတ်လေးတစ်လုံးပေါ်ပေါ်ရာတိပေါ်ရာတိပေါ်တိုင်းတိပေါ်ရာတိရင်သူကသူပျောက်တာလည်းသိတယ်သူကသူချုပ်တာလည်းသိသွားပေါ်ပေါ်ပေါ်ပေါ်နေတာမှမသိဘာမှမရတော့ဘူးလား ယောဂမပေါ်သေးဘူးဆိုတဲ့ပုံကများကလိုက်ပြီးတော့ရှာလည်းမရှိပါနဲ့သူကသူနှာသီးဝတွန်းသဘောကန်သဘောအထိုင်ကနေထိုင်ကြည့်နေပါဟောယောဂပေါ်မပြသေးဘူးဘယ်နှမြန်ပေါ်မှာလဲဘယ်နှဘလို့လဲဆိုလိုက်မရှာပါနဲ့မရှိပါနဲ့ပေါ်ပြနေတဲ့နှာသီးဝတွန်းသဘောကန်သဘောကိုပဲတတိထားပါ တွေးတွေနဲ့မျောပြီးအတွေးတွေနဲ့ပေါင်းမနေပါနဲ့တွေးခြင်းလျှောက်တွေးပြီးတော့အဲအဲ့ဒါမောဟမောဟနဲ့မပေါင်းနဲ့တတိထားကိုယ်စိတ်ပါတွေးတယ်ဆိုတွေးတိုင်းသည့်ဉာဏ်စီတိုင်းသည့်ပေါ်တိုင်းသည့်တတိထားနေပါ လိုသဘောရှုတဲ့ပုဂ္ဂိုလ်များလည်းကိုယ်ခန္ဓာကိုယ်ကပေါ်ရင်ပေါ်တဲ့ဒီကိုသဘောလေးတွေသူသဘောသူဘလို့ပြောင်းလဲနေတဲ့ရုပ်ရဖောက်ပြန်ပြောင်းလဲတဲ့သဘောလေးတွေသူကသူတောက်နာတင်တင်းနာတွေထုံနာတွေတမျိုးပြီးတမျိုးဖောက်ပြန်ပြောင်းလဲနေတဲ့သဘောလေးတွေဟာဩဒါသဘောတွေသူသဘောသူဆောင်းနေပါလားလို့ငါကိုလည်းမဟုတ်ငါဥစ္စာလည်းမဟုတ်ငါလည်းမဟုတ် သူသဘောသူဆောင်နေတဲ့ဒါသဘောပဲလို့ဒါသဘောပေါ်မှာနှလုံးသွင်း ကိုယ့်ရဲ့စိတ်လေးပေါ်တိုင်းတတိထားပေါ်တိုင်းပေါ်တိုင်းမှာတတိကိုမလွတ်တမ်းထားနေပါပေါ်လာလေးကိုသူ့တဘာဝသူ့သဘောသူ တွေးတတ်တဲ့အမျိုးလေးသူ့ဟာသူပေါ်နေတာရှံစီတတ်တဲ့သဘောလေးသူ့တွေးနဲ့သူ့ဟာသူပေါ်နေတာတိတ်ကြောင်တွေးတဲ့စိတ်အနာဂတ်ကြောင်တွေးတဲ့စိတ်သူ့ဟာသူပေါ်နေတာကိုကတတိထားမှသိတယ်တတိမထားရင်မသိဘူးအာကိုယ့်လောက်ကတတိထားပါ အဲ့ပေါ်တာလေးကိုပေါ်တိုင်းသာသိတယ်အောင်မပေါ်တာရှိလည်းမပေါ်တာသိအောင်အနေစာဒုက္ခအနတ္တလည်းလောတယ်မရှိပါနဲ့哦သူ့ရဲ့စိတ်ရဲ့သဘာဝလေးကိုဒါမြင်အောင်ကြည့်နေလှုပ်ခြင်းတဲ့စိတ်ဖြုတ်ခြင်းတဲ့စိတ်မခံခြင်းတဲ့စိတ်ဒါလေးပါပေါက်ပြန်လာတက်လာလိမ့်မယ်ပြုပြင်ခြင်းတဲ့စိတ်ဘာစိတ်တွေပေါ်ပေါ်လုံးဝလိုက်လျောပြီးတော့ပြုပြင်မပေးနဲ့ဒါလေးသီးခံပြီးတော့ အဲ့ဒီစိတ်လေးတစ်လုံးပေါ်တိုင်းပေါ်တိုင်းနဲ့သီးခံပြီးကြည်နေ ချင်တဲ့စိတ်ပေါ်လဲလှုပ်မပေးနဲ့ပြင်ញင်တဲ့စိတ်ပေါ်လဲပြင်မပေးနဲ့လှုပ်ချင်တဲ့ပြင်ញင်တဲ့ဟာတွေကိုလိုက်လျောမပေးနဲ့တိခံပြီးတော့ရုပ်ရှုတဲ့ပုဂ္ဂိုလ်ကအမတင်းလာလို့တောက်လာလို့ထုံလာလို့ပြင်လာလို့ကြိုက်လာလို့သဘောတွေပေါ်ပြပေါ်ပြတဲ့သဘောတွေသူသဘောသူဆောင်တာလေးတွေကိုညာညောင်းတာကြည့်နေပါလိုက်လျောမပေးပါနဲ့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 ပေါ်ပြလိုက်ရှုပ်သွားလိုက်သူ့သဘောသူပေါ်တာလေးတွေပျောက်တာလေးသဘောလေးသာမြင်အောင်ကြည့် တိထားမျောမနေသေးနဲ့တတိထား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 တိမအာရမနာရန်ထားရောမနေနဲ့ငါ့တွေးမနေနဲ့အတွေးအတွေးတွေနဲ့မပေါင်းနဲ့လှုပ်ခြင်းတဲ့စိတ်ဖြုတ်ခြင်းတဲ့စိတ်ပေါ်လာရင်သွားလိုက်ပေါင်းပြီးလိုက်လျောမပြီးနဲ့အဲ့ဒီစိတ်လေးကိုမြင်အောင်ကြည့်နာနာချင်းရှုနေတဲ့ပုဂ္ဂိုလ်ကလှုပ်ခြင်းတဲ့စိတ်ဖြုတ်ခြင်းတဲ့စိတ်ကြွားခြင်းတဲ့စိတ်မခံခြင်းတဲ့စိတ်ဒေါသစိတ်တောကစိတ် အဲ့ဒီစိတ်တွေမှန်သမျှအကုန်ရှုကံပေါ်သမျှစိတ်တွေတတိထားရုပ်ကမ္မထန်ရှုနေတဲ့ပုဂ္ဂိုလ်ကလည်းသူကသူတောင်းတာတွေတင်းတာတွေထုံတာတွေပူတာတွေဓာတ်လေးပါးရဲ့ဖောက်ပြန်ပြောင်းလဲနေတဲ့သဘောတွေသူသဘောသူ ဆောင်းနေတာတွေကိုမြင်အောင်ကြည့်ပြီးတော့အော်ဒီယုတ်ကြီးတစ်ခုလုံးဟာ ငါကိုလည်းမဟုတ်ငါဥစ္စာလည်းမဟုတ်သူသဘောသူဆောင်းနေသူ့လုပ်သူလုပ်နေတာသူကသူ ဖောက်ပြန်ပြောင်းလဲနေတဲ့သဘောပဲရှိတယ်ငါကိုမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါမဟုတ်ဘူးလို့ရုပ်ပေါ်မှာအဲ့ဒါမျိုးမြင်အောင်ဒီပေါ်မှာဥပါဒံပြုတ်အောင်မဆွဲလန်းအောင်ရုပ်သဘောတွေဟာဖះကသွားပြီးတော့အဲ့ဒါဆွဲလိုက်ရင်ဥပါဒံဖြစ်တာပဲ ဒီရုပ်သဘောတွေဟာသူ့သဘောသူဆောင်းနေတာငါသဘောငါအတ္တနဲ့ဘာတစ်ခုမှလည်းတားလို့လည်းမရဘူးစီးလို့လည်းမရဘူးတင်တာနေတောင်းတာပြောင်းထုံတာနေကျင်တာပြောင်းပူတာနေအေးတာပြောင်းအမျိုးမျိုးဖောက်ပြန်ပြီးတော့ပြောင်းလဲပြီးတော့ကြာနေတယ်အနေဆာရဲ့သဘောအဲအနေဆာသဘောမြင်အောင်ကြည့်သူသဘောသူဆောင်းနေတာလေသဘောလေးတွေဒါ ညောင်ကြည့်နေနာလက္ခဏာရှုတဲ့ပုဂ္ဂိုလ်ကလည်းစိတ်လေးတစ်လုံးပြီးတစ်လုံးပေါ်လိုက်ပြောင်းလိုက်ပေါ်လိုက်ပြောင်းလိုက်ဉာဏ်နဲ့ကြည့်ရင်လည်းကိုသူကသူမမြဲတဲ့သဘာဝရဲ့အနေစာလေးသူကသူမြင်လာမှာမမြဲတဲ့အနေစာလေးမြင်အောင်ကြည့်အနေစာတစ်လုံးကိုအနေစာဝိဇ္ဇာဉာဏ်နဲ့ဖောက်ပြီးတော့ ရောက်ကြည့်တဲ့ပုံကလည်းရုပ်ရဲ့မမြဲတဲ့သဘောတွေသူသဘောသူဆောင်းနေတာတွေနာလေးကြည့်လိုက်တော့နာလေးတစ်လုံးကပေါ်လိုက်ပြောင်းလိုက်ပေါ်လိုက်ပြောင်းလိုက်အဲ့ဒါလေးတွေကိုတတိထားစောင့်ကြည့် ရင်းကြီးတဲ့စိတ်ညီငွေတဲ့စိတ်မရှုကျင်တဲ့စိတ်ပေါ်လာရင်အဲ့စိတ်ကိုမြင်အောင်ပြန်ကြည့်တမာရီအားနေတဲ့အခါကျတော့ရုပ်ကြည့်ရင်လည်းမကြည့်ကျင်ဘူးစိတ်ကြည့်ရင်လည်းမကြည့်ကျင်ဘူးပြင်းလာတယ်ညီငွေလာအဲ့ဒါလေးကြည့်နေရတာကိုပြင်းလာတဲ့စိတ်တွေဖြစ်ရင်အဲ့ဒါအဲ့စိတ်လေးကိုမြင်အောင်ပြန်ကြည့် ဒီကိလေသာနိဝရဏတရားတွေလွှမ်းမိုးနေသေးသမျှဘယ်တော့မှနိဗ္ဗာန်မရောက်ဘူးလို့နိဗ္ဗာန်ရောက်ခြင်းတဲ့ပုဂ္ဂိုလ်အလုံးကကိလေသာနိဝရဏတရားတွေအကုန်ကျင်းစင်အောင် လုပ်ပြီးမှရတာတွေးတဲ့စိတ်ကြံစည်တဲ့စိတ်ကိလေသာအယုံကာမဂုဏ်တွေတွေးတော့တဲ့စိတ်အဲ့စိတ်တွေမှန်သမျှအကုန်လုံးပယ်ရှားနိုင်အောင်ကြိုးစားဒေါသစိတ်တွေတောကစိတ်တွေမှန်သမျှအကုန်လုံးပယ်နိုင်အောင်လုပ်ရမှာ စိတ်လေးတစ်လုံးပေါ်တိုင်းသည့်တတိထားတွေးတိုင်းသည့်ကြံစီတိုင်းသည့်တိတ်တွေးရင်တွေးတဲ့စိတ်အနာဂတ်တွေးရင်တွေးတဲ့စိတ်တွေးတိုင်းတွေးတိုင်းမှာတတိထား ယောဂီရဲ့သဘောရှုတဲ့ပုဂ္ဂိုလ်ရုပ်သဘောတွေဖောက်ပြန်ပြောင်းလဲနေသဘောမြင်အောင်ကြည့်လိုက်လျောမပြီးနဲ့ပြုခြင်းမပြီးနဲ့အတိခံပြီးသူသဘောသူဆောင်းနေတာတွေရုပ်လက္ခဏာတွေသူကသူ ဖောက်ပြန်ပြောင်းလဲနေတာရုပ်ရဖောက်ပြန်တာကိုမြင်အောင်ကြည့်နာရှုဝဲပုတ်ဒီရှုတဲ့ပုဂ္ဂိုလ်ကလည်းအတင်းနာလေးကိုသွားတိလိုက်တဲ့စိတ်ကလေး တောက်နာလေးကိုတော်တော်ပြီးညှုပ်ပြီးတိနေတဲ့စိတ်ကလေးဒါလေးကိုပဲမြင်အောင်လာကြည့်နေရောမနေဖို့ကတိလွတ်မနေဖို့အဲ့ဒါပဲအရေးကြီးပါတယ်မရှုခြင်းရောပြီးတော့တွေးကြံလျှောက်တွေးနေအဲ့ဒါကိလေသာပဲ တိထားစောင့်ရှုရှုကံဒီယုံနဲ့ဒီနာဒီယုံနဲ့ဒီနာပေါ်ပဲရှုရပါယုတ်ကြရင်ယုတ်ရှုနာကြရင်နာရှုဒီယုံနဲ့ဒီနာပေါ်မှာသူသဘောသူ ဆောင်းနေတာတွေကိုမပိုင်တာတွေဉာဏ်နဲ့မြင်အောင်ကြည့် ချင်တာတွေဖြုတ်ချင်တာတွေပြင်ချင်တာတွေပေါ်လာရင်တိခံပြီးတော့ကိုရှုွက်ကိုတာမပြတ်စေနဲ့လိုက်လျောမပေးနဲ့တိခံပြီးတော့ရှုနေတယ် တိထားတတိထားမျောမနေစေနဲ့။ ဝေဒနာပေါ်မှာသွားပြီးဒေါသလည်းဖြစ်မနေနဲ့ရုပ်ရသူ့သဘောသူဖောက်ပြန်နေတာတွေဉာဏ်နဲ့သေးသေးချာချာပိုင်းခြားပြီးခွဲခြားပြီးတော့တေချာမြင်အောင်ကြည့်ရုပ်ဓမ္မတွေလည်းသူ့လို့သူ့လို့နာနန္ဓမ္မလည်းသူ့လို့သူ့လို့နာရုပ်ကလည်းသူ့အတူပူလိုက်တောင်းလိုက်တင်းလိုက်ထုံလိုက်ကျင်လိုက်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 ရှုခံဖြစ်တဲ့ဒီရောက်တဲ့ဒီနာရပေါ်မှာသာဝိရိယသမာဓိပညာဟိုငါးပါးကိုလက်ကင်ထားပြီးတော့အရှုဉာဏ်နဲ့သုံးသပ်နေရတယ် ဒီယုံနဲ့ဒီနာရဲ့ဘောမှာတဏမာနဒိဋ္ဌိနဲ့ဆွဲလို့ငါကိုလို့ငါဟာလို့ငါဥစ္စာလို့ဆွဲလို့ဒုက္ခဖြစ်ရတာငါကိုမဟုတ်ဘူးငါဥစ္စာမဟုတ်ဘူးလို့ဘုရားကဟောထားပါရဲ့တန်းနဲ့ယုတ်ဝေဒနာသင်ညာသင်္ခါရဝိညာဉ်ရဲ့အပေါ်မှာ ငါကိုငါဟာငါဥစ္စာလို့သွားလို့ယူလွဲနေတာဒိဋ္ဌိအဲ့ဒါကိုအမှန်မြောင်ရှုရမှာအတ္တဒိဋ္ဌိတက္ကရာဒိဋ္ဌိပြုတ်အောင်ငါကိုမဟုတ်ပါလားငါဥစ္စာမဟုတ်ပါလားသူသဘောသူဆောင်သူလောက်သူလောက်နေတာ နာတွေတက်လာတဲ့ခါကျတော့တိခံပြီးရှုပေးအတိဝါဒနာခန္တီတဲ့ညောင်းညာကြိုက်ခဲထုံးခြင်းမှုမှန်သမျှကိုဆုံးဆုံးတိခံခြင်းခွင့်လွှတ်ခြင်းနဲ့ရှုရရတယ် စက္ကန့်တိုင်းစက္ကန့်တိုင်းမိနစ်တိုင်းမိနစ်တိုင်းမှာကုသိုလ်စိတ်နဲ့အကုသိုလ်စိတ်ကတစိမ့်စီပဲဖြစ်ရတာနော်ရောပြီးတွေးပြီးအချိန်ပြည့်အောင်ထိုင်ပြီးမျောနေလဲအဲ့ဒါအကုသိုလ်စိတ်ကလွှမ်းနေတာအဲ့ဒါကိုတတိထားတတိထားစောင့်ပြီးကြည့်နေတတိထားတိုင်းစောင့်ကြည့်တိုင်းရှုတိုင်းရှုတိုင်းမှာတစ်စက္ကန့်တစ်စက္ကန့်တွင်ရှုတိုင်းရှုတိုင်းမှာ ဝိပဿနာကုသိုလ်စိတ်တွေသမထကုသိုလ်စိတ်တွေသမထရှိရင်သမထကုသိုလ်ပေါ့ဝိပဿနာရှိဝိပဿနာကုသိုလ်စိတ်တွေခရီးသိမ့်နဲ့ချီပြီးကုသိုလ်စိတ်ဖြစ်တာမောဟဝင်မခံတဲ့ တဲ့စိတ်ကမောဟပဲဟိုတွေးလိုက်ဒီတွေးလိုက်ဟိုကြမ်းလိုက်ဒီကြမ်းလိုက်တွေးနေတဲ့စိတ်ကြံစီနေတဲ့စိတ်တွေနဲ့မပေါင်းနဲ့ အဲအလုံးယောဂီတို့ဒိဋ္ဌံပါပြီပြေပါပြီခန္ဓာကိုယ်ဣရိယာပုလေးတွေစိတ်တိုင်းကြအောင်ပြင်ပြန်ပြီးတော့စထိုင်တော့အတိုင်းလေးစိတ်လေးငြိမ်သွားအောင်အေးသွားအောင်ထားကိုကြောကြီးတွေခါကြောကြီးတွေတောက်မထားနဲ့တင်းမထားနဲ့ညှင့်မထားနဲ့ဖြည်းဖြည်းချင်းလေးဖြည်းချလျှော့ချစိတ်စောလင်းလေးလျှော့ပြီးမှဖြည်းဖြည်းချင်းလေးဖြုတ်လို့ရပါပြီ